ကျူတင်၍သာလှုပ်ထိုက်တာနောင်ခါလှုပ်လိုသည်ထိုလူမျိုးကနောင်ခါမှနောင်တရသွားသည်ကျူတင်၍သာလှုပ်ထိုက်တာကျိုးကပြုလုပ်သည်ထိုလူမျိုးကနောင်ခါကြနောင်တမရသည်အဲ့ဒီအတိတ်ပဲပါတဲ့ဂါထာစကားကို ဇာတကအထကထာမှာဘုရားမိန်တော်မူခဲ့ယောပုပ္ပေကရဏီယာနိပိစ္ဆာတောကာတုပိစ္ဆတိဝရုဏကတ္ထပင်ဇောဝတပိစ္ဆာမနုတပတိယောအကျင့်ပုဂ္ဂိုလ်သည်ပုပ္ပေရှိ၌ကရဏီယာနိပြုစဉ်ပြုထိုက်သောကိစ္စတို့ကိုပစ္စာနောင်အခါကြမှာကာတုံပြုခြင်းကအိသတိအလိုရှိတအဲ့ဒီလိုအရင်လုံးထိုက်တဲ့ ကြိုတင်ပြီးလှုပ်ထိုက်တဲ့ကိစ္စတွေကိုနောင်အခါအချိန်ဆွဲပြီးလှုပ်လို့တဲ့ပုဂ္ဂိုလ်သည်ပစ္ဆာနောင်သောအခါ၌အနုတပတိပူပန်ရ၏တောကရောက်ရ၏ငိုကြွေးရ၏ကိမိကောဝိယအဘယ်သူကဲ့သို့လိဟုမူဝရုဏကတ္ထပင်ဇောဤဝခရက်ပင်ကိုချိုးတဲ့ လူလင်ကဲတို့ဒီတဲ့ဇလန်းရှိခဲ့တဲ့အဲ့ဒီဇာတကအထကရာဧကကနိပါဒဝရုဏဇာတကဝရုဏဇတ်ရသော်ဖျားကကန္တာရတိုင်းမှာတက္ကသိုလ်မှာဒိတာပါမောက္ခဆရာကြီးဖြစ်တယ်အဲ့ဒီဒိတာပါမောက္ခဆရာကြီးဖြစ်တဲ့အခါရောက်တော့ သူထံပညာသင်ယူကြတဲ့ကျောင်းသားလူလွန်တွေက900ရှိတယ်အဲဒီ900တော့ကျောင်းသားလူလွန်တွေကိုသူကပညာသင်ပေးရတယ်အဲဒီကျောင်းသားတွေကတဏီသောအခါရောက်တော့မိမွေးဖို့ထင်းအတွက်ထင်းလိုအပ်နေလို့မို့အဲ့ဒီထင်းသွားခွေဖို့အတွက်တောထဲကိုသွားကြအဲ့ဒီကျောင်းသားတွေကထင်းနေ တစည်းတစည်းတွေရအောင်ရှာဖွေကြခုတ်ကြအဲ့ဒီတွေကလူလင်တယောက်ကတော့သူကတစ်ပင်တစ်ပင်ကြီးလိုက်တယ်ဒီပင်ကတော့6နေတဲ့အပင်ပဲကရက်ပင်ကိုကြီးလိုက်တယ်6နေတဲ့အပင်ပဲငါအိတ်လိုက်အောင်မယ်ပြင်းတဲ့သူကတော့ပြင်းဖို့ပဲအကွက်ချောင်းနေတာ ဒီသူကလည်းခရဲသူများတကအကျိုးဆဆနဲ့အကုန်လုံးလူလင်နေရကိုလို့ရမယ်ကိုရှာရမယ်ကိုထမ်းသွားရမယ်ကိုယူသွားရမယ်ကိုခုရမယ်ထင်းကိုရအောင်ကျိုးကျိုးဆဆခုနေသူကမဟုတ်အိတ်လိုက်အောင်မယ်အိတ်ပြီးမှမထင်းချိုးမယ်ပေါ့ခုံမယ်အဲ့ဒီလိုတွေးပြီးတော့သူ့မှာပါတဲ့အပေါ်ယုံအဝတ်ကိုခင်းနေပြီးတော့အဲ့ဒီကြဲပင်အောက်မှာ အိတ်လိုက်တယ်အိတ်ပြောသွားလိုက်တာမှနင်းနင်းချိုက်ချိုက်ကိုတခေါခေါနဲ့အိတ်ပြောသွားတာပဲကာကိစ္ဆမာနာတဲ့ကြီးတယ်လို့ပေါ်မီပြီးတော့သူအိတ်ပြောကျန်တဲ့လူတွေကတော့ထင်းနေခွေလို့အကုန်လုံးထင်းနေရကုန်ပြီထင်းနေအကုန်စီးစီးပြီးတော့ထမ်းပြီးတော့ပြန်ညအဲ့ဒီပြန်ညတဲ့အခါမှာသူ့ကိုခြေထောက်နဲ့ကန်ပြီးတော့နှိုးတယ်ထထထဆိုပြီးတော့နှိုးတယ် နှိုးတဲ့ခါမှာအဲ့ဒီအဲ့ဒီရောက်မှသူကတခါလေမြေလုံးတခါလေနှိုးအရာထားလိုက်ပြီးတော့မြေလုံးပေါ့ပိတ်ချင်မှုလို့ ਨੇ သူခရက်ပင်ပေါ်မှာသူတက်တာလို့ကျန်တဲ့သူတွေထမ်းပြီးပြန်ကုန်ပြီးသူကအဲ့ဒီသူများပြီးလို့မို့နောက်ရောက်မှခရက်ပင်ပေါ်တက်ခရက်ပင်ပေါ်တက်ပြီးတော့ခရက်ကိုင်းကိုချိုးတာဟုတ်ချိုးတဲ့အခါမှာခရက်ပန်းကိုကိုယ့်ဘက်ဆွဲလိုက်ပြီးတော့ချိုးတာ အဲ့ဒီချိုးလို့တဲ့ကြက်ကိုင်းကကျိုးပြီးတော့သူ့ရဲ့မျက်လုံးကိုထိုးဖောက်မျက်လုံးပေါက်ကွဲသွားပေါက်ကွဲသွားပြီးတော့အဲ့ဒီပေါက်ကွဲတဲ့မျက်လုံးကိုလက်တစ်ဖက်နဲ့ပိတ်သူထင်းကလည်းရအောင်ချိုးရမှာဆိုတော့ထင်းကိုလည်းဆက်ချိုးဆက်ချိုးပြီးတဲ့အခါတော့ထင်းရတော့သူအဲ့ဒီမျက်လုံးတစ်ဖက်ပိတ်ပြီးအောက်ကိုဆင်းဆင်းပြီးတော့အဲ့ဒီထင်းကိုစီးစီးပြီးတော့အဲ့ဒါကိုထမ်း ထမ်းပြီးတော့ရေးကြီးတုတ်ပြန်တယ်နောက်ကနေမိအောင်လိုက်ပြေးသွားရဟိုရောက်တဲ့အခါတော့ကျန်တဲ့တက္ကသိုလ်ကျောင်းသားတွေကထင်းပုံထားတာအဲ့ဒီထင်းပုံထားတဲ့အပေါ်မှာသူကအပေါ်ဆုံးကနေပဲအဲ့ဒီထင်းသူထင်းကြီးကိုတင်လိုက်အဲ့ဒီမိနစ်မှာပဲတက္ကသိုလ်ဆရာကြီးကသူ့တပည့်တွေကိုပြောတယ်တပည့်တို့မတို့ပုံနာတွေကို မန္တန်ရုပ်ပွဲရုပ်ဖို့ဆိုပြီးတော့အိမ်တအိမ်ကပြင့်ဖိတ်ထားတယ်အဲနဲ့ပြန်သွားကြရမယ်ဒါမင်းတို့သွားကြအဲ့လိုသွားကြတဲ့အခါတော့မနဲ့စာစာနဲ့ဆိုရင်တော့မင်းတို့သွားနိုင်ရမှာမဟုတ်ဘူးမနဲ့စောစောရာခုမင်းတို့ကြိုခိုင်းပြီးတော့တောက်ပြီးတော့သွားကြအဲ့ဒီလိုပြောတာ အဲ့ဒီသွားပြီးလို့ရှိရင်မင်းတို့တွေ့ရတာရောငါတွေ့ရတာရောယူပြီးတော့ပြန်လာကြဒီလိုမှားလိုက်ဒါနဲ့သူတို့ကကျောင်းသားတွေကအဲ့ဒီမှာကျွန်မတယောက်ရှိတယ်လုပ်ငန်းကိစ္စတွေဆောင်ရွက်ပေးရတဲ့ကျွန်မတယောက်ရှိတယ်အဲ့ဒီကျွန်မကိုသူတို့ကပြောတယ်မနေ့စောစောထမနေ့စောစောထပြီးလို့ရှိရင်ဂျာကူကြိုပေးမင်းမကြိုပေးအဲ့ဒီလိုပြောတယ်ထတော့ထတာပါပဲ ထပ်ပြီးတဲ့အခါတော့သူຢာခုကျိုးဖို့ယူမွေးတယ်တဲ့မီးမွေးတဲ့အခါတော့အပေါ်ဆုံးကထင်းသူကယူပြီးမွေးတာကိုအပေါ်ဆုံးယူတဲ့ထင်းတွေကခုနမျက်စိခိုင်းမိသွားတဲ့တက္ကသိုလ်ကျောင်းသားချိုးလာတဲ့ထင်းတွေဖြစ်နေတော့အကုန်အဆူလေးပဲမီးမွေးမွေးလို့မရမနဲ့တာမိုးလင်းသွားတယ်မိကမတောက်သူကလည်းမှုတ်တာပဲအချင်းချင်းအခါမှမှုတ်တာပဲမိတောက်မွေးတာပဲမရမနဲ့ရောက်တဲ့အခါတော့ သွားလို့မရဘူးသူတို့နေရာမြင့်သွားတယ်တက္ကသိုလ်ဆရာကြီးတွေသွားတယ်မင်းတို့မသွားကြဘူးလားဟုတ်တယ်မသွားကြဘူးဘာဖြစ်လို့လဲဒီလိုပဲအဲ့ဒီလိုထင်းချိုးလာတဲ့ခရတာချိုးလာတဲ့လူလင်ကသူကသူများနောက်မှ ချိုးတယ်အစိုးရချိုးလာတယ်သူမျိုးလုံးလည်းပြက်သွားတယ်ထင်းမုံမောတင်းတယ်တင်းတော့အဲ့ထင်းမုံကအထင်းကအစိုးဖြစ်နေတယ်အဲ့ဒီထင်းနဲ့ကျွန်မရာခုကျိုးတယ်မိမွေးတယ် မိကမတောက်ဘူးဒါကြောင့်တော့ကြသွားတော့ပါဒီမိုက်ကန်တဲ့ပုဂ္ဂိုလ်ရဲ့အလုတ်ကိုအမိပြုပြီးတော့ဆုံးရှုံးကြရတယ်အဲဒီလိုပြောပြီးတော့သူကခုနဂါထာကိုပြောတာကိုခုနရွတ်ပြတဲ့ဂါထာရွတ်ပြတဲ့ဂါထာအဲဒီမှာသူကကျွတ်တင်လို့ရမယ့်ကိစ္စတွေကိုဒီပြင်းတဲ့လူလင်က ကြိုတင်လုပ်ခဲ့မယ်ဆိုရင်တော့သူ့မျက်လုံးလည်းကြွယ်ရမှာမဟုတ်ဘူးသူ့မျက်လုံးလည်းအကောင်းပဂတိနဲ့သူနေရတဲ့ဘဝပိုင်ဆိုင်မှာအခုတော့မျက်လုံးပြက်တဲ့ဘဝနဲ့သူ့ဘဝဆုံးရှုံးသွားဒါရမလားဆိုတော့ဆိုးကျိုးကမရသေးဘူးဟိုຢာကုကြွရမယ့်ပုံကိုຢာကုလည်းမတော့ရတော့အဲအလုံးအဲ့ခုနမနဲ့ဆံငတ်ကြတော့ ကိုသွားလို့မို့ရလာမဲ့ပစ္စည်းလက်လာပါလေလေဆုံးရှုံးကုန်ဒါဆိုးရိုးတွေပေါ့လေဒါကြောင့်ကြိုတင်လုပ်ရမယ့်အလုပ်တွေကိုကြိုတင်မလုပ်ဘူးဆိုလို့ရှိရင်ပူပင်နောင်တတွေရတယ်မိလင်္ဒပညာမှာတော့တံပတ်တိကာလီဝါယာမော့ အကိစ္စကရောပဝတိပတိကိစီဝဝါယာမောကိစ္စကရောပဝတိဒါကဘာဆိုလိုတာလဲဆိုတော့လူတယောက်ကရေအင်မတန်စားနေတယ်အဲ့ဒီလိုရေအင်မတန်စားမှရေတွင်းတူးမယ်ရေကန်တူးမယ်အဲ့ဒီလိုဆိုလို့ရှိရင်အဲ့ဒီဆာလောင်းနေတဲ့ရေကိုရနိုင်မလားမရနိုင်ဘူး ရေကူကလိုရှိလို့ရှိရင်ရေတွင်းကျူပြီးတော့တူးထားရမယ်ရေကန်ကျူပြီးတော့လှုပ်ထားရတယ်ဒါမှကိုရေဆာလောင်တဲ့အခါကိုအလိုရှိတဲ့ရေကိုလွယ်လွယ်ကူကူချက်ချင်းတောက်နိုင်မှာပေါ့တဲ့ကျူတင်ပြင်ဆင်မှုဆိုတာလိုအပ်တယ်အခုရောက်လာမှအခုလှုပ်မယ်ဆိုတာဒါကိုလိုချင်တဲ့ကိစ္စလုပ်ငန်းတွေမပြီးသေးမအောင်မြင်နိုင်ဘူးပฏิကိစ္စဝကျူတင်၍သားလိုက် ဝါယာမောကြိုးစားအားထုတ်ထားမှုကတိစ္ဆာကရောကိုလိုချင်တဲ့ကိစ္စကိုပြီးမြောက်အောင်လုပ်နိုင်တယ်တဲ့ကိုလိုချင်တဲ့အကျိုးကိုရအောင်လုပ်နိုင်တယ်သမင်းစားတယ်သမင်းစားတယ်အခုမှလဲထုံးမယ်အခုမှစဘာစိုက်မယ်အခုမှစဘာတွေစိုက်ပြီးတော့အဲ့ဒီစဘာတွေကြည်ကျွတ်နဲ့ကိုယ်သိရမယ့်နေရာမှာကိုသိမ့်မယ်အဲအဲ့ဒီလိုဆိုတာမဖြစ်နိုင်ဘူး ကိုစားခြင်းလို့ရှိရင်လဲကိုကျိုးထွန်ထားရတယ်စဘာတွေကျိုးဆိုင်ထားရတယ်အဲ့ဒီစဘာတွေပြီးလို့ပြီးသွားပြီးရိတ်ပြီးပြီဆိုလို့ရှိရင်ကိုသိမ်းရမယ်နေရာမှာယူပြီးသိမ်းရတယ်အဲ့ဒီလိုကြိုတင်ပြင်ဆင်မှုတွေဆိုတာလိုအပ်တယ်စစ်ပွဲကြီးကဆင်နွှဲရပြီအခုမှလက်လက်တွေရှာမယ်ဒါမဖြစ်နိုင်ဘူးကြိုတင်ပြင်ဆင်မှုတွေရှိရမယ် စစ်ပွဲလာနေကြီးအခုမှရှေးခေတ်ကအနေထားနဲ့ပြောလို့ရှိရင်ကျုံနေတူးမယ်ပြာအိုးတွေပစ္စည်းတွေဓာရီပြင်းစင်မယ်မြို့တကားတွေပြင်းစင်မယ်အဲခုမှဆင်အတက်မြင်းအတက်လေးအတက်ဒီယထာစီအတက်ဒီခြေလင်းတက်ဒီအဲအဲ့ဒီလိုအတက်ပညာတွေခုမှသင်ဘယ်ဖြစ်မှာဩတဲ့ကြိုးတင်ပြင်ရတာ ရန်သူကိုကာကွယ်မယ်ဆိုလို့ရှိရင်လေတက်ဆိုလေလေတက်အင်အားကြီးတက်ဆိုလေကြီးတက်အင်အားရေတက်ဆိုလေရေတက်အင်အားလေတက်ဒီရေတက်ဒီကြီးတက်ဒီအင်အားတွေပြည့်တင်းနေအောင်အယူသွေးတွေပြည့်နေအောင်ကြိုတင်ရတာလေ့ကျင့်ရခုမှလေရင်ဝယ်အခုမှသင်္ဘောဝယ်အခုမှအဲတဏဝယ်ကြီးစံဝယ်စသည်နဲ့အခုမှစစ်စစ်ကလာတိုက်နေပြီအဲဒီရောက်မှသွားဝယ်လို့ပြရမလို့ ဘယ်ကိုကိုကိုဘက်ကရှုံးပြီပေါ့အဲ့လိုပါပဲတဲ့လုပ်ငန်းကိစ္စတွေမှာကြိုတင်ပြင်ဆင်မှုဆိုတာအရေးကြီးတယ်တဲ့ကြိုတင်ပြင်ဆင်မှုရှိမှကိုလိုချင်တဲ့ကိစ္စအောင်မြင်နိုင်တယ်အောင်မြင်သွားတဲ့ပုံကိုကြီးတွေကြီးလိုက်ပြန်တော့တယ်သူတို့မှာကြိုတင်ပြင်ဆင်မှုတွေကအားကောင်းတာကိုတွေ့ရတပည့်တော်တို့တွေ့ကြရတဲ့မဟာကဏ္ဍဝန်ဆရာတော်ကြီးအကြောင်းပဲ ပြောပြရမယ်ဆိုရင်ဆရာတော်ကြီးဟာအောင်မြင်တဲ့ကြော်ကြတဲ့ပုဂ္ဂိုလ်ကြီးအများသိပဲပရိယတ်ဘက်မှာလည်းအောင်မြင်တယ်စီကံဘက်မှာလည်းအောင်မြင်တယ်စသည်အဲဒီလိုအောင်မြင်တဲ့ပုဂ္ဂိုလ်ကြီးရဲ့သူ့ရဲ့အနိအထာကဘယ်လိုလိုသူမနေ့ကဆိုရင်ဩဝါဒပေးတာပေါ့အာယုဆုံးစားပြီးလို့ရှိရင် နေခင်းရောက်တော့လဲ7နာရီခွဲရောက်ရင်သူကစာချတယ်2နာရီအထိစာဝါ9ဝါတပြည့်လို့ရှိတော့ချရှီပိုင်းကစာလိုက်နိုင်တဲ့နည်းနည်းနုရဲ့ပုံကိုယ်တွေသင်ပေးတယ်နောက်ပိုင်းစာဝါကျတော့အစင်းမြင့်စာဝါစာတော်တဲ့ပုံကိုယ်တွေပဲလိုက်နိုင်လို့ရတယ်ငယ်ငယ်ကြီးကြီးငယ်ပြီးမှလည်းစာတော်ရင်လိုက်လို့ရနဝါရှိတယ်တပြည့်လို့အဲအဲ့ဒီလိုဩဝါဒပြီးတဲ့အခါမှာလည်းပဲသူက တန်ဃာတွေအရင်သူကကလထိုင်ပေါ်မှာထိုင်ပြီးစောင့်စာချတော့လည်းပဲဒီတိုင်းပဲကလထိုင်ပေါ်မှာသူကထိုင်နေပြီးတော့တန်ဃာတွေအလားကိုသူကစောင့်သူကဘယ်တော့ခါမှနောက်မကျဩဝါဒပေးလဲသူကအရင်ရောက်တယ်စာချလို့ရှိရင်လည်းပဲစာချတဲ့နေရာစာလိုက်မဲ့တန်ဃာတွေကမရောက်သေးဘူးသူကအရင်ရောက်အောင်လာတယ်ဟောဝရိယဆိုတာဒီလိုသူကကြီးမားအောင်တိဆောက်တာဟိုကျွတင်ဝရိယ အားကောင်းတာဒါကြောင့်လည်းသူတို့ထိတ်ရောက်ကြတာပဲဒါကတော့မဟာကဏ္ဍဝဆရာတော်ကြီးကိုသိကြရတာလေးပြောပြနောက်ပြီးတော့ဒါကတော့ကိုလေးတော့မတွေးကြရဘူးပြောကြတာဆွန်စားပင့်ထားတယ်ပြည့်ရွတ်ပင့်ထားတယ်မျိုးတွေကအဲ့လိုပင့်ထားပြီးဥပမာညနေ၄နာရီပြည့်ရွတ်ပင့်ထားတယ်ဆိုရင်သူ၄နာရီမှတင်းတယ်အစင်တဲ့မသင်္ကန်းယူပြီးရတောင်ယူပြီး အစင်းနဲ့သူကထိုင်ဆောင်သူ့ဘက်ကဘာမှမလူအောင်ကျူတင်ပြစင်မှုအကုန်အပြည့်လုပ်တာဟောအဲ့ဒီလိုလုပ်ငန်းကိစ္စလေးအသေးအမောကစပြီးသူတို့ကကျူတင်ဝရိယရှိတာကိုဒီလိုပါပဲဓမ္မကဏ္ဍဆရာတော်ကြီးဘုမာကဏ္ဍဆရာတော်ကြီးပြောတာအခြားအခြားသာသနာတော်မှာဤအလွန်လအတွင်ထင်ရှားတော်မူရတဲ့ပရိယပฏิပတ်အရာမှာကြော်ကြားတော်မူရတဲ့ ဆရာတော်ကြီးတွေကြည်လိုက်လို့ရှိရင်လေဒီအတိုင်းပါပဲကျူတင်ဝရိယတွေကောင်းတော်မူကြဒါကြောင့်မို့မိမိတို့လုပ်ရတဲ့ဘယ်လုပ်ငန်းမျိုးမဆိုကျူတင်ဝရိယဟာလိုအပ်တယ်အောင်မြင်ခြင်းရင်ကိုယ့်ရဲ့အလုပ်တွေပြီးမြောက်ခြင်းကျူတင်ဝရိယဆိုတာလိုအပ်တယ်ကျူတင်ဝရိယမရှိလို့ရှိရင်နောင်တတွေရပြီးဒုက္ခမျိုးစုံကျုံရပါတယ် ဇက်ဝရုဏဇက်ဇက်အထာဂရမှာပါတဲ့ဝရုဏဇက်သင်္ကန်းစာယူပြီးတော့အဲ့ဒီမှာပါတဲ့မှတ်သားစရာတွေပေါ့လေမှတ်သားပြီးတော့မိမိတို့ဘဝမှာကျူတင်လောက်တိုက်တဲ့ကိစ္စတွေကိုကျူတင်မလုပ်နိုင်လို့နောင်တတွေမရရလေရောဟိုကျူတင်ပြီးတော့လှုပ်လို့မှုကိုကိစ္စတွေပြင်းပြအောင်မြင်အောင်ကြော်ကြတဲ့အောင်မြင်တဲ့ထိရောက်ကြတဲ့ နေအတွင်လအတွင်ထေရှားသွားကြတဲ့ပုဂ္ဂိုလ်ကြီးရဲ့ကျူတင်ဝရိယရှိပုံတွေကိုအာယုံပြုဘုရားရဲ့မိန့်ကြားထားတဲ့ခုနစကားကိုနားထဲမှာကြားရောင်ပြီးတော့မိမိတို့ဘဝမှာကျူတင်ဝရိယရှိအောင်လေ့ကျင့်ပေးကြရင်အဲမာကနောင်ဆရာတော်ကြီးတို့လိုခြားခြားဆရာတော်ကြီးတို့လိုသာသနာတော်မှာအကြီးအသွေးတွေ အများအားကိုးလောက်တဲ့အရေးအသွေးတွေပိုင်ဆိုင်ပြီးတော့သာသနာအတွက်ကြိုးစားနိုင်ရမယ်။ဒါကြောင့်ခုနကလင်္ကာလေးနဲ့ပြန်ပြီးတော့ညီကုန်းုံမေကြူတင်၍သာလှုပ်ထိုက်သာနောင်ခါလှုပ်လိုသည်ထိုလူမျိုးကနောင်ခါမှနောင်တရာသွားသည်ကြူတင်၍သာလှုပ်ထိုက်တာကြူကပြုလုပ်သည် ထိုလူမျိုးကနောင်ခါကြနောင်တမရသည်နောင်တကင်းပါသည်တဲ့အဲ့ဒါပါ